الحمد لله الحمد لله رب العالمين سبحان آمد بالله صدق الله العظيم رضا بابا كل من ينالي يوم الجمعة ما အလ္လာဟ်မြတ်ကိုဒီငြိမ်းချမ်းစွာဖြင့်အဘာဒတ်ပြုရရှိတဲ့ပုံမှာရှေးဥစွာကျွန်တော်တို့အားလုံးမှာအလ္လာဟ်မြတ်ကိုကိုယ်ပဲကျေးဇူးတင်ရှိရပါဖြစ်ပါတယ်။ပြီးတဲ့နောက်မှာ ကျွန်တော်အနေနဲ့ကျမ်းစာကုရ်အာန်ကိုအခြေပြုပြီးတော့ယနေ့လူ့ဘဝလူ့ဘဝမှာဖြစ်ပြပြောင်းလဲနေတဲ့အခြေအနေများအကြောင်းအရာများအရေးကိစ္စများကိုကျမ်းစာကုရ်အာန်ကိုအခြေပြုပြီးပြန်လဲတင်ပြပေးရရှိတဲ့ပုံမှာကျွန်တော်ဘုလိုပြန်လဲတင်ပြပေးပြီးတဲ့ဒီ59လဆုတောင်းပြီးစတာကိုကြောင်းတော်ရဲ့ တောင်ရှိအုပ်ချုပ်ရေးဖွဲ့ဝင်များနဲ့တကွကြွားပါကြလူမွတ်စလင်မျိုးသားလူပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်။ကနေ့ကျွန်တော်ပြောမယ်ခေါင်းစဉ်ကဘယ်လိုပြောင်းလဲကြမှာလဲ change ပေါ့နော်။ကနေ့ကျွန်တော်ပြစ်စားတဲ့စကားတော့ change ဘယ်လို change လုပ်ကြမှာလဲ change လုပ်တာဟောပါပြီ။ ကျွန်တော်လည်းမကြာခဏဆိုလို့သတင်းမီဒီယာတွေမှာအင်တာဗျူးလုပ်တဲ့အခါမှာနောက်အခြားဆွေးနွေးပွဲတွေမှာကျွန်တော်ကိုယ်လည်းသူတို့ရဲ့ကျွန်တော်ဆွေးနွေးပွဲတွေနဲ့ change တော့တဲ့ကိစ္စအဓိကထားလို့ပဲဇောင်းပြီးတင်ပြသွားပါတယ်ဒါပေမဲ့ change လုပ်တာတော့ဟုတ်ပါဘယ်လို change လုပ်ရမှာလဲဆိုတာနဲ့ပတ်သက်ပြီးတော့เนาะဒါကိုလည်းကျွန်တော်ကဆက်လက်တင်ပြလို့တာဝန်ရှိတယ်လို့ ကျွန်တော်နားလည်တော့ပေါ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော် online မှာလည်းအများကြီးမေးကြတယ်ဘယ်လို change လုပ်ရမှာလဲဘာလို့ change လုပ်ရမှာလဲနော်အဲ့တော့ကျောင်းနာကရာမှာအလားရှိရကသုံးတော့ကျွန်တော်ပြုတ်ပတ်သွားတာကဆူရနံပါတ်73အာနံပါတ်7အဲ့မှာအလားရှိရကိုယ်တိုင် လူသားအားလုံးကိုလူစုပွဲအားလုံးကို society အားလုံးကို change လုပ်ဖို့အတွက်တိုက်တွန်းလာတယ်လို့ကျွန်တော်နားလည်ဖို့အောင်ပါတယ်။အဲ့ဒီက إن الله يغير ما بقوم حتى يغيروا ما بأنفسهم လူစုပွဲကို community ကို society ကိုကကိုယ်ကိုယ်တိုင်ကမိမိ ဂိုင်းရတာကိုဂိုင်းရလို့ဆိုတာပြုတ်ပြင်ပြောင်းလဲဖို့တရားဖို့စရိယာဖြစ် change မလုပ်မချင်းကာလပါလို့အလ္လာဟ်ရှင်ကလာပြီးတော့ change လုပ်ပြီးမှာပေါ့တမန်တော်ရှင်ကတိတော်လို့ပြောရရမယ်ဒါပေမဲ့အလ္လာဟ်ရှင်ကဒီအရတ်ကိုကျောင်းနဲ့ပရာမှာထည့်ပြီးခြင်းကိုကကျွန်တော်တော့စဉ်းစားလဲပဲက ဖွဲ့စည်းတွေလူဦးချင်းမှလူဖွဲ့စည်းတရားတော်မှာ change လုပ်ကိုလုပ်ရမယ်လို့ကျွန်တော်ဘောပေါက်ခံထားပါတယ်နော်ဝိဇာအာတလောဘေဘာမင်းဆိုတကယ်လေလာရှိတဲ့ကလူဖွဲ့စည်းတရားကိုလူစုဖွဲ့တရားကိုဆို မြတ်လို့တော့ တဲ့ကောင်းတယ်အဲ့တော့ပြောင်းလဲခြင်း CHANG change အဓိပ္ပာယ်သတ်မှတ်ချက်ကိုမောက်ဖို့နားလို့ဒါပေမဲ့နားလည်ပြီးသားပါနည်းနည်းပြန် remind လုပ်ပြရစီ change ဆိုတာ to become different ဝယ်ပြားခြားနာစေတယ်နော်ဝယ်ပြားခြားနာပါစေနော်ဘာလို့ဝယ်ပြားခြားနာဆိုတော့ဒီစက်ကတော့ဆက်လက်ဆွေးနွေးရအောင် to first of it somebody or something pass from one state or form into another. State တစ်ခုပါပြီပြော not state တစ်ခုပြောင်းလဲသွားတာ To replace one thing, person, service with something new and different. နော်အကြောင်းခုခုကိုကိုယ်ပေါ်တဲ့တရားနော် change လဲပါတယ်။ဘုမဘောဗျာကျွန်တော်ကားတွေမှာ စီပက်နော်စီပက်ကဆိုတော့ကျွန်တော်တို့ဘာလုပ်လဲ oil filter ကိုကျွန်တော်တို့ change ပါ replace လုပ်ပါတယ်ဒီကိစ္စအားလုံးပဲဒါ change တော့မ change ဒီကစားပေါ်မရဘူး change မလုပ်ဖြစ်စက်တော့မရဘူး အာရဗီဘာသာမှာတော့ဂိုင်းရဂိုင်းရဂိုင်းရ very different change modify modify ကပါနော်အာရဗီလိုတဘီရလို့ပြောလို့ဆိုရှိရင် changing replacement modification ဒါအခြေခံလေးပါဟုတ်အခြေခံလေးတော့သိထားမှာဆို80ကျွန်တော်ဆက်ပြောရတာဟုတ်ပါကောင်းပြီ တမိုင်းမှာလည်း change လုပ်ခဲ့ကြတာပဲအဲ့တော့သူ့ပွဲစီတစ်ခုလုံး change လုပ်သွားတယ်။ဒါကိုကျွန်တော်ပြန်နားမလို့အစ္စလာမ်တမိုင်းမှာတမန်တော်မြတ်မုဟမ္မဒ်ဆလ္လာလာဟူအလိုင်းဝါဆလမ်ဟာအဲ့တော့သူ့ပွဲစီတရားလုံးကို change ပြောင်းလဲမှုပြုလုပ်ပေးခဲ့ပါတယ်။ဟုတ်လားဟုတ်လားပြန်စဉ်းစားကြည့်အောင်။ဒီလို တဲ့လူ့ဖွဲ့စည်းတရားဖြစ်ကမ္ဘာမှာတမိုင်းမှတန်းတင်ခံခဲ့ရပါလိမ့်မယ်။နော်ဒီတော့ဗီဒီယိုလေးတော့သုံးတယ်အရတော်တာနော်တော်တာ no man gypsy ရာနော်ဘယ်အဆင့်ကိုရောက်ပါလဲဒါဟုတ်ပြီဖြစ်ပါလားဖြစ်ပါလားဒါ change ရဲ့တမန်တော်ရဲ့အလားရှိတဲ့အမိန့်တော်ကဖြစ်ပေါ်လာ change ပေါ်ပါရရှိတာ choose တယ်တမန်တော်ရဲ့ကြည်ရာ ပြောင်းလဲပေးလိုက်တဲ့အရေးမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့တာကတော့အလဝဟီတနည်းအားဖြင့်ကျမ်းတော်မြတ်ကုရ်အာန်ပဲဖြစ်ပါတယ်အဲ့တော့စံသမိုင်းမှာသမာဓိမြတ်ကအရတုပွဲစည်းရရလို့ change လုပ်တဲ့အခါမှာသမာဓိ Swabhavaka Dhyaya စိတ်အခြေမန်းချက်လို့လည်းပေါ်ရတာเนาะစိတ်အခြေဟာပြောင်းလဲဝန့်ခြင်းပြောင်းလဲဖို့ဝမလေးခြင်းပြောင်းလဲရဲခြင်း damn change အဲ့ဒါရေးချတော့ပဲဒီနေ့ကျွန်တော်တို့ change လုပ်ပါဆိုတဲ့အခါမှာတုတ်ဆုတ်တုတ်ဆုတ်ဖြစ်နေတာက damn change ပြောင်းလဲဝန့်ရဲတဲ့တတိ အဲ့ဒါပြဿနာပဲဆောကရီတမန်တော်ယုံကြည်တယ်ဂရိတမန်တော်ယုံကြည်တယ်ပြောတဲ့လူတွေကဘာလုပ်ကြလဲတမန်တော်ကိုစိတ်ထားကိုစိတ်ထားတမန်တော်ဆုံးလုံးစားကိုဆုံးလုံးစားတယ်ဒါလည်းချစ်တာချစ်တာဟောဗျာဒီတဲ့ကိုချစ်ဖို့ကောင်းတာကတမန် ဘယ်လိုမှတိုးတက်ပြောင်းလဲလာနိုင်မှာမဟုတ်ပါဘူးဒါကတနည်းအားဖြင့် that change ကဘာကိုပြလဲဆိုရင်တာမန်ရမုဟမ္မဒ်ဆလ္လာလဟ်အလိုင်းဝါဆလမ်အပေါ်မှာသူ့ရဲ့ဆွာမာတာဝကကြီးတွေကဘယ်လောက်ထိယုံကြည်ကိုးစားတယ်ဆိုတာကိုပြသနေခြင်းပါပဲတမန်တော်တကယ်ချီး တကယ်ညံ့လို့တကယ်ယုံကြည်တယ်တကယ်လို့ရတယ်ရှိတယ်တကယ်မလို့ရမယ်တကယ်မလို့တင်တယ်တကယ်မလို့တင်တယ်ဘာမှမဖြစ်တဲ့အပေါ်မှာကျွန်တော်တို့ကလေးညင်ပွားနေကြတမန်တော်မြတ်နဲ့ပတ်သက်ပြီးပြောမယ်ဆိုရင်ကျွန်တော်တို့အရေးမပါတဲ့ကိစ္စတွေနဲ့လာမြင်တဲ့အခါကျတော့ကျွန်တော်တို့က honest လုပ်တယ် honest လုပ်တာလာခဲ့ပါ တကယ်ဘဝနဲ့ရင်းရမယ့်ကိစ္စဆိုတော့လာခဲ့လက်ခံတော့ကုရ်အာန်မှာရှိခဲ့တာ။အော်ဒီ changes ကိုဆက်ဆက်ပေါ်ပြတာကုရ်အာန်ရဲ့ဆူရာဆူရာကိုအစဆူရာနံပါတ်တရားနဲ့တော့အဲ့ဒါလေးလည်းနည်းနည်းသင်ပြရအောင်။ والعصر إن الإنسان لفي خسر إلا الذين آمنوا وعملوا الصالحات وتواصوا بالحق وتواصوا بالصبر di surah yang ada. Imam Damari dia agak siap. Wal ကျွန်တော်ရဲ့ကိုပြောတော့ကျွန်တော်မဆိုင်ကျွန်တော်နဲ့ဆိုင်တဲ့ဟာတော့ကုရ်အာန်မှာရှိတဲ့အတိုင်းအဲ့ဒါကျွန်တော်နဲ့ဆိုင်ဝလ်အာစ်ခေတ်ကာလခေတ်ကာလ period time age အလားတူတာခေတ်ကာလကိုဝါလ်နဲ့ပုံလာတယ်အဲ့ဒီဝါလ်ဝါလ်ကစပီယာတိုင်တီပြောတဲ့ဝါလ်ကျောင်းရကိုတိုင်တီပြောတယ်ကုရ်အာန်ဝါလ်နဲ့စာတာရှိတယ်ဝတ်တင်ဝတ်ဆိုင်တုံး အဲ့ဒါတန်တေးပြီးတော့ကြောတာတန်တေးချိန်ထိုးနှိုင်းစာပြီးတော့ဆိုတော့အဲ့ဒါကိုပေါ်ကပြောတယ်ခေတ္တကဘောလာရှင်ကတန်တေးပြီးပြောတယ်ခေတ္တကရဲ့ဘောကြည့်ပါပြောင်းလဲတိုးတက်တယ်ခေတ္တကပြောင်းလဲတိုးတက်တယ်ဟုတ်လားအချိန်တစ်ခုကိုဘယ်တော့မှလာပြီး freeze လုပ်တာလို့မရဘူးကြောင်းလဲနေတာဒါညမလားစက်က ရှုံးတယ်လို့ပြောတာဗျာဒီနေရာတော့ကျွန်တော်ပုံမှန်ပါတယ်ဒီ humanization အဲ့တော့ဒီလိုမျိုးဆိုခေတ်ကာလကိုအတိုင်းအယူပြောရမယ်ဆိုရင်ခေတ်ကာလကိုနှိုင်းစချိန်ထုတ်ပြီးပြောရမယ်ဆိုရင်ပြောဧကမထပြီလူသားဒီ humanization တနည်းအားဖြင့် change တော့လေလူ့အရေးဝိလာပြောကြပါကုလားကပြောတယ်လားဒါပေမဲ့ဒီလေဒါရှင်းတာပြောတယ်ဒါပေမဲ့ဒီအဲ့ဒီ humanization လုပ်ထားတဲ့ကမှာအောက်ကိုမပါဘူးဘယ်လိုလဲတို့ရအီမာတက်ဝင်ယုံကြည်ပြီးဘဝကိုအမှန်တရားနဲ့အညီပြုပြင်ပြောင်း ပြီးတော့အမှန်တရားအလ္လာဟ်အလ္လာဟ်ကိုကိစ္စတရားကိုလုံးဝသိရမှာလောက်စောတိုက်တွန်းလို့စောနေသူများနဲ့ဘောကိုကျင့်တဲ့ကရင်ဆိုင်ရည်တည်ကြတိုက်တွန်းလို့စောသူများတွေက dehumanization လို့ခေါ်ရလူ့အရေးတွေနေကြတဲ့စီးပွားများမဟုတ်ကြဘူးမပါဝင်ကြဘူး ဒါဆိုကိုယ်ဘာလို့လဲသူပြောဘာလို့ပါအဲ့လိုပဲဒီလိုပဲအဲ့ဒီအဲ့ဒီပုံစံနဲ့ပဲတမန်ကဆွတ်တယ်သွားတယ်အဲ့တော့ဒီစရာမတရားတော်ရဖြစ်စနေဆိုတာကတစ်စိတ်ဒီတစ်စိတ်တိုးတက်ပြောင်းလဲပါလေဒီခေတ်မှာ ကျွန်တော်ငယ်တော့မြဲစီရသူမြဲစီမို့ဆိုတော့တော့တော့ပါစီရတယ်ကျွန်တော်မြဲမရှိတော့ဘူးเนาะရှိတော့ ကျွန်တော်တို့ရဲ့ဖြစ်မှပြီးတဲ့ mindset တွေကြတော့ဖက်ထားတယ်အဲ့တော့တိုးတက်ပြောင်းလဲလာတဲ့ကိစ္စတွေကိုလက်ညှိုးညီထွေစွာ change မလုပ်နိုင်တဲ့လူပဲစီတာလူတွေမှာရောကြသွားစီမှာပဲဖြစ်ပြီးတဏှာဖြင့် dehumanization အနေထားကိုရရှိသွားမှာဖြစ်ပါတယ် Hello, Islamabad. Puss, cause, sin, wrong. Tamachiri no, social casting s a s not. In your band. As a yet, I ohara. Masa masa orang nak tahu ni. w a d e w a sambil hatu, wadawa s a m i l suatu surat pandu. ဒီပန်းကိုမြမဘာသာနဲ့ချိန်မယ်ဆိုအမှန်တရားတစ္ဆာတရားအတွက်လည်းဘဝကိုကြံ့ကြံ့ခံပြီးစရက်တရားတိုက်တွန်းလို့ဆိုပြီးသူများအမှန်တရားတစ္ဆာတရားနဲ့ဘဝမှာစောဘောကြံ့ကြံ့ခံပြီးတော့ဘဝမှာကြံ့ကြံ့ခံမရက်ဒီနိုင်ပြည့်စိတ်တော်ရက်တော်လာတော့ပါတယ်ကျွန်တော်တို့လက်နေရရှိနေတယ်ဆိုတာအဲ့ဒီကြံ့ကြံ့ခံမရှိ အဲ့တော့ဒီစာလိုက်ကိုကျွန်တော်အနေနဲ့နိုင်ငံရေးအနေနဲ့သုံးသပ်ရစီတရှိဖြစ်ပြနေတဲ့အပေါ်မှာဒါကတော့အရင်ကဆိုတော့ကျွန်တော်ပြောဖို့မပြောလို့မရပြောတယ်ဆိုတာလည်းစင်မောတော့ဆိုတော့မှခုကတော့နိုင်ငံတော်ကနေပြီးတော့လေဘောရာကြီးသွားပြီးလွတ်လပ်စွာပြောဆိုပေးနေပြုထားပြီးတဲ့အပေါ်မှာကျွန်တော်ပြောတယ်နိုင်ငံပြောတာတော့မဟုတ်ဘူးဒါပေမဲ့နိုင်ငံရတော့တွယ်နေတာပဲ သိပြီးကြတဲ့အတိုင်းကျွန်တော်တို့ဟာအာရှင်လက်အောက်မှာနှစ်ပေါင်း90ကျော်နှစ်ပေါင်း90ကျော်တနည်းအားဖြင့်ကျွန်တော်ရာစုနှစ်တစ်ဝက်ကျော်ကျွန်တော်တို့နေထိုင်ခဲ့ကြအာရှင် dictatorship အာရှင်ဆိုရဲတဘောဘောဟုတ်မိကပြည်မြဲဖို့ကိုယ့်ရဲ့ဆက်နေပဲဟိုဖြစ်စေကိုယ့်ရဲ့ဆက်နေပဲအစုအဖွဲ့ဖြစ်စေ ဒါမှမဟုတ်ဘုရားဘောကြားတဲ့လူဖွဲ့စည်းကိုဖြစ်စေစัจ jivek လည်းပါတော့ကိုယ်တော့ဘောကြားတဲ့ဖွဲ့စည်းအဲ့ဖွဲ့စည်းကိုဖြစ်စေလူသားစင်ကနေရော့ကြတော့ရည်ညွှန်းပြောဆိုလောက်ကပြုမှုခြင်းအဖြစ် dehumanization ကိုလုပ်နေရှိပါတယ်သတိထားကြပါပုံစံအမျိုးမျိုးနဲ့အာရှရိယာမီဒီယာကို တာဘာသာဖြတ်မှုတွေကိုနှစ်ပေါင်းများစွာတိုက်ရိုက်တော့တွေ့ရမှတ်ပြီးတော့သူ့တွင်ပြောဆိုဝါဒဖြတ်တာတခြားဘက်မှာဇာတ်ကြောင်းရှိသူရဆန့်ကျင်ဘက်ဒါမှမဟုတ်သူမလိုလားတဲ့ဥပ္ပစ္စနာတက်ဆိုင်တက်ဆိုင်သူဇာတ်ကြောင်းနဲ့ဇာတ်လားတွေဒါမှမဟုတ် ဘာဖြစ်လာလဲဆိုတော့အခြားတစ်ဘက်ကရင်းမှန်ကိုကြားနာပင်မရတော့လေအများမှန်ပြီလားအဲ့ဒီရင်းမှန်နဲ့သူပါလာတဲ့ခံစားမှုတွေစဉ်းစားဆင်ခြင်ရမယ့်အချက်တွေတို့မရဘူးဒီပေါ်မှာဒရင်မီဒီယာနဲ့ဝါဒဖြန့်ချီရန်ရာအောက်မှာနေထိုင်ရတဲ့ တာမန်အများပြည်သူများနေတဲ့တအိုးကိုတအိုးနားလည်ပြီးဖို့ခက်ခဲများစွာဖြစ်သွားတယ်။ဒီနေ့ဖြစ်နေပြတာတအိုးတအိုးနားတယ်တော်တော်လို့မရဘူး။အဲ့ဒါအမရှိကမိရဲ့စတင်ပဲတွေမိမိမလိုလားသူတွေကိုလူသားဖြစ်ပါရော့ကြသွားအောင်လူအရေးတွေလူသားဆက်ကရော့ကြသွား organization လုပ်ပြီးရှိပါလုပ်ရတော့ပါအားရှိတဲ့ဘလူလာရဲ့အုပ်စုထဲမှာကျွန်တော်တို့မွတ်စလင်လူပဲတခုအနေနဲ့ပါဝင်နေတဲ့စကားကိုလည်းပြန်လည်သုံးသပ်ကြည့်ပါဦးကြားဖို့ပါပေါ့မွတ်စလင်ကလူမဟုတ်ရတာဆိုတဲ့ပြောဆိုကြားဖို့ပေါ့မွတ်စလင်ကိုဆိုရမှာဒီမှာနေ မွတ်စလင်တွေကိုပြီးသွားတာနဲ့ပိတ်ပင်တာတို့နိုင်ငံတကာများဖြစ်တယ်မွတ်စလင်တွေကိုနိုင်ငံသားဖြစ်ခွင့်ပိတ်ပင်တာတို့ရှစ်စနေဥပဒေကဒီတို့ပဲဆိုစေကားမှုလောက်ထုံးလုံးနေရဤတို့ဆောင်ရလိုက်ဘာဝိဆိုင်ရာဆောင်ရွက်ခဲ့တဲ့ကံတတ်တာတို့ဥစဉ်ရှိတယ်ဝတ်ပြုဆောင်ဝတ်ပြုတဲ့နေရာရှိဖို့ မပေးဘူးစီးပွားရေးဆိုင်ရာအခွင့်အလမ်းကန့်သတ်ပိတ်ဆို့တာတို့ဂရိကီမွတ်စလင်ဆိုရင်ဒီရောမှာစီးပွားရေးလုပ်လို့မရဘူးလို့ကြားနေရတယ်ဒီကန့်သတ်မှုတွေဟာအာရှေကမွတ်စလင်တို့စုဖွဲ့ဖို့စုဖွဲ့ဖို့မလွယ်လားလို့များပြီတဘောထားရှိနေတာပေါ့ဖြတ်တာမြင်ပါပဲ နော်မလိုလားအဲ့တော့မိမိရဲ့စံတင်မဲ့တွေမိမိမလိုလားတွေမလိုလားတွေကိုလုံးစင်တာမရှိသူများအဖြစ် dehumanization ပြုလုပ်လိုက်တဲ့အခါအများပြည်ကြားမှာ hatred မောဟရာဖြစ်ပေါ်စေပါတယ်ကျွန်တော်ပြောခဲ့တယ်ကျွန်တော်ထင်တယ်လေးလာတော့ကအဲ့ဘောကြီးကဖြစ် ဖေဖော်ဝါရီလ2013ဖေဖော်ဝါရီထဲမှာမွတ်စလင်ဘောအတင်းပြန်လာခြင်းဆိုပြီးကျွန်တော်ပေါ်ပါခုပြောတယ်အဲ့တော့မဖြစ်သေးဘူးဒါပေမဲ့ data တွေကကျွန်တော်တို့မှာရတယ်အဲ့တော့ကျွန်တော်ပြောခဲ့ပညာရှင်တွေကသူတေသနာပြုလုပ်မှုရနာမစလင်ကတိကျတယ်ဗုဒ္ဓဘာသာတွေကမွတ်စလင်ဘောမဟုတ်ပါဘူးလားအဘွား80ရာကစတယ်တိုင်ရတဲ့အခါ မှာပြုလုပ်တဲ့အခါမှာ80ရဲ့မှာ83ရာခိုင်နှုန်းရှိနေတယ်အမောင်းဒီဂရီကွာချောင်းတော့ရှိတယ်ဆိုတာကိုပြောခဲ့တယ်တက်ကြတယ်မှာတော့ဒီဒီကိနေတာကျွန်တော်တို့လည်းကြားရင်းဖြစ်ဖို့ပါစူဒီဆိုတာကြည့်နေပြီဘောနေပြီလောက်ဒီမော်လဲဆိုတော့ကျွန်တော်ပြောတဲ့မှာပါပါတယ်ဆရာတို့ကဆက်ကမွတ်စလင်ပါမကောင်းဘူးလား ရာကြီးကမွတ်စလင်ဖြစ်ရတာဝန်နဲ့ယူယူကျုံရဖြစ်တာကတော့တာဆရာကြီးကမွတ်စလင်ဖြစ်ချင်းမှာတော်တော်များများဆရာကောင်းတယ်မွတ်စလင်မဟုတ်ဘူးဖြစ်ရအဲ့တော့ဆရာကြီးကဇာကိုလက်ကနဲ့ဆရာကြီးကဇာမွတ်စလင်ဖြစ်ချင်းတော့လက်ခံလက်ခံပြီးဒါရီကပါတယ်ဒါကဒီ minimization လုပ်တာပဲစနစ်တကျလုပ်တာ အဲ့တော့ဘာဖြစ်လာလဲ filter underline cause of ဖြစ်လာတယ်စတင်ပြီးဝင်ငါလာတော့နောက်ပေါ်ကြပြီးဝင်လာတော့ကောင်းစင်ကြောင်းရှိလာတော့ပြီးသွားပြီးပြိတ်တင်လာတော့ဟာကျွန်တော်ရှားရတော့ပြောသွားတယ်လူတယောက်ပန်းရောင်ကမှတ်ပုံတင်ကန်ပြီးသွားတယောက်ကကျွန်တော်တို့မျက်ကုံးကောင်းမှာ ။အားရမှာကံရဲ့စကား။မြောက်လုံးပေါ်ချမယ်နောက်တစ်ခုကပြန်ပြီးပြီးတော့သုံးတော့လို့ဒီလိုရုပ်မျိုးမဟုတ်တယ်ကို။ဟုတ်တော့တော့တင်ပြီးကျွန်တော်ဆွဲလာလိုက်။အားရမှာကံပါလေ။အဲ့ဒါဘာလို့အခြေပြောလဲ။လုံးလုံးလုံးမလဲတော့ဆွဲလာ။ဟုတ်ပြီလား။လုံးလုံးလုံးမဆွဲလာ။ကျွန်တော် MP တွေကို member of parliament တွေတွေ့ပြောတယ်။ဒါတွေကိုပြောအဲ့ဒီဟာကျွန်တော်တို့ဒီ ဟာဘိုးရင်းဝန်ကြီးကိုလောက်ရဝန်ကြီးပေါ့ဗျာလောက်ဝန်ကြီးကိုကျွန်တော်ခေါ်ပါလို့ကျွန်တော်ခေါ်ပြီးတော့မိပါဖတ်ဆိုခိုင်းပါခဲမှာလူကြီးတွေလောက်ကြီးလောက်တော့ရှိတယ်အဲ့လောက်ကြီးလောက်တော့ဘာလဲမသိဘူးလောက်လောက်တော့လောက်ကြီးဘာမှမသိဘူးမသိအဲ့တော့ကောမိပါတော်တော်မှာပေါ်တက်ဆိုခိုင်းပါလောက်တော့လောက်ကြီးအုပ်တွေကျော်တယ်ဆိုအဲ့လောက်တော့လောက်ကြီးတွေကျွန်တော်ပယ်ဖြတ်ခိုင်းပါဒါမှအများပြည်ကိုချိုးအောင်ပါလီမန်ဒီတော်တော်ပေါ်ဆိုရင်လောက်တယ်လို့ ကြီးတယ်လို့ကျွန်တော်နားလည်ရတယ်။ကျန်တာပြီးပြီတော့အဲ့တော့အဲ့တော့မွတ်စလင်ဆိုတာကနမလူပေါ်မှာမလိုလားတဲ့လူခွဲစည်းတရားဖြစ်တစ်စက်ကခံရတဲ့ပေါ်မှာတနည်းအားဖြင့်အာဏာရှင်ကမွတ်စလင်လူခွဲစည်းကို decriminalization လုပ်လိုက်တဲ့ပေါ်မှာမွတ်စလင်လူခွဲစည်းကိုရန်စံတန်ကျွတ်စွာပြုမှုစဆန်ခြင်း ညှဉ်းပန်းနှိပ်စက်ခြင်းခြေမုံတုတ်တင်ခြင်းတို့ဟာတရားဝင်ခွင့်ပြုထားတဲ့အနေထားတရားစီကိုဆက်ရောက်သွားပါတော့ဂရိကိနလားဟောမွတ်စလင်ပလိကကားလေမွတ်စလင်အသက်ကားလေဒါပေမဲ့ 但是你要好，不能冒进。 ဒီပေါ်မှာတော့မပေါ့မလွဲတော့ဘူးလေကြည့်အလားပဲမင်းလောက်တဲ့ပုံကကျွန်တော်ပြောနေတာတော့မဟုတ်တော့ဒီနေထားတဲ့ပုံကို dehumanization အခြေအနေကနေပြီးတော့ကျွန်တော်အခြေအနေကိုဘယ်လိုပြောင်းလဲတာလဲကျွန်တော်တို့ rule of law လို့ပြောတဲ့တရားဥပဒေစိုးမိုးရေးဖြစ်လာရုံနဲ့ဟောပြီးမှလားခဏကျွန်တော်တို့ကြားပြောတဲ့တရားဥပဒေစိုးမိုးရေးမရှိတော့ rule of law မရှိတော့ကျွန်တော်ကပြောတယ် တေချာပြန်စင်းတာ rule of law ရှိပြီးတော့ဒီအခြေအနေကကျွန်တော်တွတ်တက်နိုင်တာ rule of law ခုနဲ့ကျွန်တော်မရဘူးလို့ထင်တယ်ကျွန်တော်ကကျွန်တော် change တော့အပိုင်းများရှိတယ်ကျွန်တော်ပေါ့အဲ့တော့ကုလားဆိုတာဆိုတော့ကျွန်တော်နေပြပါမယ်ဆုရူလားတရားတော်မှာပါတယ်ဝတ်တော်ဝါဆောဘီလ်ဟက် ဘဝကိုမှာသစ္စာတရားအမှန်တရားအတွက်ဘဝကိုကျင့်တဲ့အခါရစံရက်ပြီးတိုက်တွန်းမှုများမရှိတော့ဘူးဆိုရင်မရှိတော့တော့ရတာတော့တယ်မရှိတော့ဘူးဆိုရင်ဘာဖြစ်လဲကျွန်တော်တို့တော့ပြအဲ့ဒါတွေကကျွန်တော်ပတ်မှုတဲ့ကျွန်တော်ဖတ်ရတဲ့တရားဝါစကပြည့်လို့ပါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကုလားသူတွေဒီဆရာဦးနဲ့ထုံးတယ်ဒါပြောတာကျွန်တော်ကြားရတယ်ဟောပါတယ် Now, it's not correct. First, they came for the Jews, and I did not speak up because I was not a Jew. Through your No? Jew. How? Em chỉ mà chưa cả ba mặt không có cả cả lớn vũ vậy. Jew. How then they came for the communists, and I did not speak up because I was not a communist. Communist in Hangulabian. ကျွန်တော်ကပတ်ချက်တရားမှာမလုပ်ခဲ့ပါဘူးတဲ့ဘာလို့ကျွန်တော်ကွန်မြူနစ်မှာပေါ့။အမ်ကိုအားစား။ Copy then they came for the trade unionism. I did not speak up because I was not a trade unionist. လုံမသမကဝင်ဖောက်လာဟာကျွန်တော်ခေါ်ကျွန်တော်စားတာကောက်တယ်ဘာဖြစ်လို့စမ်းချင်ဖို့မကောက်ဘူးကျွန်တော်ဘာလို့ချောက်ကလုံမသမကဝင်မောက်တာလား Then they came for me and there was no one that could speak up for me နောက်ဆုံးကျွန်တော်ဖောက်ရတာကျောင်းပဲလေဒါတော့ပြောက်မှာဘာမှလည်းမရှိတော့ပါဘူးနော် وتواصوا بالحقنا وتواصوا بالصبر အမှန်တရားသစ္စာတရားကိုကြောက်လို့ယုံလို့မပြောရတော့ဘူးဘဝကိုရင်ဆိုင်ကြက်ကြက်ခံပြီးအမှန်ကိုမှန်ပါတယ်မှားတာကိုမှားပါတယ်လို့ပြောရတဲ့တတိချိန်ရတဲ့တတိမရှိဘူးဆိုတော့အဲ့ဒီဖြစ်စုံနေတယ်ကျွန်တော်သူများဟဲ့ပို့လိုက်တာပါ no ဒီဖြစ်ရတာဘာလို့ပြနေလဲဆိုတော့မိမိဘာဖြစ်မှာဖြစ်နေတဲ့တရားမှုတွေ ဒီမတရားမှုတွေကဘိနည်းဆိုင်အောင်ဆိုပြီးလက်ကိုရှိနေတယ်တူတယ်နောက်ဆုံးတော့အဲ့ဒီမတရားမှုကိုဘိတိကိုယ်တိုင်ရင်ဆိုင်တွေ့ကြုံခံစားလိုက်ရတယ်ဆိုတော့အဲ့တော့အချိန်ကလည်းတော်တော်နည်းသွားဖြစ်တယ်ဆိုတော့ကျွန်တော်လည်းဒီကိုချုပ်ပါကျောင်းပြန်ပေါ်လာမှာတမန်တော်ရဲ့အရပ်ဘုအဖွဲ့စည်းကိုဘယ်လို change လုပ်ခဲ့လဲဆိုတာလေ့လာကြည့်မယ်ဆိုကျွန်တော်လေ့လာကြည့်တယ် ရတင်ပြမှာဆိုခမမက်ကအပြောင်းလဲလေးခုကိုလွတ်ွယ်စီးပြန်မှာအပြောင်းလဲပေးကြတာဖြစ်ရှိရတယ်။နောက်တစ်ချက် personal change ဘာလဲတို့ချင်းစီစိတ်ထားများကလေးပြောနေတဲ့ mindset အားလုံးပြောနေ for all တို့ချင်းစီရဲ့စိတ်ထားတွေအပြုတ်မှုများနဲ့အသိဉာဏ်ကိုပြုပြင်ပြောင်းလဲခြင်း Honor our parents and our children. Number eight check. Relational change. မိမိအဆုပ်တွေမိမိနဲ့ချားအဆုပ်များပဲဆက်နွယ်ဆက်ဆံမှုပြောင်းလဲခြင်း။နောက်တစ်ချက် cultural change ရင်းပြတာရရေးမြတ်တာညီညွတ်ရေးကိုတန်ဖိုးထားတော့ရင်ချင်းမှုစီလို့ပြောင်းလဲခြင်း။တက်လို့ရတယ်ပါကျွန်တော် အဲ့လို culture conflict တွေဖြစ်လာတယ်။ Islam က culture မတိုက်ပါဘူး။ Quran က culture တိုက်တာမရှိဘူး။ဒါမှမဟုတ် structural change ဒါဘူဝါဒနဲ့ဖွဲ့စည်းပုံတွေကိုခေါင်းဆောင်ပုံသဏ္ဍာန်များပြောင်းလဲခြင်းကျွန်တော်ဘာလဲခေါင်းဆောင်ရှိတယ်၊ခြားခေါင်းဆောင်ရှိတယ်။ Value structural change တော့ကြာ။အဲ့တော့ဒီပိုင်းလူပိုင်းကို inshallah ကျွန်တော်ဥပဒေနာပြုပြီးတော့ not good body mind. 어? 배로 칭시하게, 배로 경례하게 해서 과연에 저 셀, 대비하고에 저 그자리에 말해서 가고 والله أحد والصمد لم يلد ولم يولد ولم يكن له كفوا أحد إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما ربنا آمنا بما أنزلت واتبع رسوله فاكتبنا من الشاهدين سبحان ربك رب العزة عما يصفون وسلام على المرسلين والحمد لله رب العالمين 我今天你来了，我先讲。他妈的，面呢，如 İslam ve Cumhuriyet'te o beyin size uza o sundu sunsa hüküce İslam ve da bir ပါဝင်ခဲ့ကြသူများအားလုံးကိုဆောဘတ်ဆရာမြတ်တာပို့တာပါတယ်။ဘုရှင်များအကြောင်းလို့ကျွန်တော်ဘောရဏကဒီမျိုးတော့ဒီမျိုးချက်များကိုနားလည်ဖို့ပေါ့နိုင်တဲ့ဆောင်းအားများကိုပြီးတာတော့ပါ။ဘုရှင်များတမန်တော်မြတ်ကြီးဤစွာပါဒီများကဲ့သို့ကျွန်တော်မျိုးတို့ကိုလည်းကျွန်တော်များဘောရဏနဲ့အနည်းကျွန်တော်တို့ရဲ့ဘဝတွေကျွန်တော်တို့ရဲ့အသိဉာဏ်တွေကျွန်တော်တို့ရဲ့အသိဉာဏ်တွေကို change ပြောင်းလဲနိုင်တဲ့ဆောင်းအားများပြီးတာတော့ပါ။ ဘိုးရှင်များအကျမ်းမှာဖြစ်နေကြတယ်ကျမ်းပါရင်ဒီတလားပါဘာလို့ရှင်များပဲလို့ဒီဆုံးသွားများလို့လေလာရှင်များကောင်းရာဥပ္ပိပါအာပိတလားပါကျွန်တော်အနေနဲ့နိုင်ငံကြီးညာတဲ့ရှိပါတယ်အဲ့ဒါကတော့ဘောတိဆရာဦးတို့ကလည်းပတ်သက်ပြီးတော့နော်တော်ရဆရာကြီးပါဆရာဦးတို့ကလည်းပတ်သက်ပြီးတော့အမှတ်တရစောင့်ရကျွန်တော်ထုတ်ရှိပါတယ်ဒါလည်းဒီဆုံးဖြတ်တာပြပါ တော့ဆရာနဲ့ပတ်သက်ပြီးတော့ဒီမှာဆရာရဲ့မိတ်ဆွေတွေပဲဘုဘောကိုင်ပဲသူဂျမသားများဆရာနဲ့ပတ်သက်ပြီးတော့မှတ်မှတ်သားသားထူးထူးခြားခြားဖြစ်စေနိုင်တော့အကြောင်းအရာကရှိကြပါဘူးအဲ့ဒါလေးကိုကျွန်တော်တို့စာနဲ့ပဲဖြစ်စေနှုတ်အားနဲ့နှုတ်နဲ့เนาะကျွန်တော်ပြောမယ်ပြောမယ်ဆိုရင်ကျွန်တော် record လုပ်ထားပြီးပါတယ်စောင့်တင်တာဒီချက်အားလုံးကျွန်တော်ထည့်သွင်းပြီးတော့စောင့်လုပ်ဖြစ် ရှိပါတယ်เนาะအဲ့တော့ဆက်သွယ်မယ်ပုံပုံများဟိုဒီမောင်ချိုကျွန်တော်ကုလားပညာပြန်ပွားရေးအဖွဲ့ရဲ့เนาะဒီရဘူးနောက်တစ်ခါဆုံးတော့ဆရာဦးမြင့်အောင်เนาะကျွန်တော်ပြောပြပါရှင်မှာကျွန်တော်ဆုံးတော့စာရေးလာပြီးပေါ့เนาะသူကကျွန်တော်ကုလားပညာပြန်ပွားရေးအဖွဲ့မှာဥစားပြီးမို့နောက်ကဆရာဦးခင်မောင်ကျွန်တော်တို့ပြပါရှင်ပါဒီပုံပုံတွေမှာနဲ့ဆက်သွယ်ပြီးဆောင်ရွက်လာတယ်စာရေးကိုသူနေရတယ်ဒါမှမဟုတ်နှုတ်နဲ့အားဆရာဦးတို့အဖြစ်ကျွန်တော်တို့နဲ့ ကကျွန်တော်ကပါတာဆရာကြီးပြီးရဆိုရင် facts တွေ data တွေပြီးရဆိုတော့ကျွန်တော်စောက်တာထည့်ပြီးမှဖြစ်ပါတယ်။အဲဒီလိုလည်းဝိုင်းတော့အဲပုံပြပြကြပါအဲနောက်တစ်ခုကကျွန်တော်တို့ဒီမှာပြီးရတာ not potential အပွားတရားနဲ့လင်းနေအားလို့ဒါကျမရင်ကောင်းတော့เนาะကျွန်တော်မချမ်းပါဖြစ်နေကြဘူးဒေါ်လာလို့ပြီးပါဆိုတဲ့အကြောင်းเนาะကျွန်တော်တို့ commission ရဲ့ ပွားရင်ကျမ်းမာရေးကောင်းဖို့အတွက်အစဉ်အဆက်ကျွန်တော်တို့ပွားရပါနောက်တစ်ချက်ကကျွန်တော်တို့တွန်သေးဈေးကုန်တယ်ပေါ့နော်အဲ့ဒီကကျွန်တော်တို့ဘုကျောင်းတော်ထုတ်ချုပ်တွေ့ပါတော့ကျွန်တော်တို့မြင်ကြည့်ဆရာမကြီးဆိုအဲ့ဒီမှာတော်တော်များများစာရင်းပေးခဲ့တော့အချိန်ချနိုင်စေတော့ရှိဆရာမကြီးတို့ကျွန်တော်တို့သွားယူရတယ်ပေါ့နော်ဟုတ်ပါဘူးတော့ကျွန်တော်တို့ကခဲ့တဲ့ရှိတာအပလီဖြစ်ခင်းတဲ့ concrete of concrete land ကလည်းလိုအပ်ချက်ဖြစ်ပါတယ်အဲ့ဒီကလည်းနေများဆိုနော်ဒီပေါ်မှာပုံကြီးရှိပါတယ်နော်ဒီနောက်ပြန်မှကျွန်တော်တို့ဆရာတောင်းအောင်ဘာမှမကောက်ဘူးအဲ့မှာကျွန်တော်တို့ believers ကကောင်းပါလေတဲ့ကောင်းပါလေအဲ့ believers အလားတူ ibadat လာတဲ့လူတွေကျွန်တော်လမ်းကြောင်းကြီးပြလိုက်ဆိုတာ small ဖြစ်ကြည့်နော်အဲ့ဒါဒီပြန်ပြန်စီ إن الله يأمر العدل والإيسان وإيتاء ذي القربى واليتامى والفحشاء والمنكر والبغي يعظكم يعني لعلكم تذكرون